တရားလေးမိနစ်40လောက်နားရအောင်နော်ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကြီး1382ခုတတင်းကျော်လာပြီနေ့အဘိဓမ္မာခါတော်နေ့စကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝန်ရပ်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာတိလိုက်ရှင်များဘုံဘုံတို့ရဲ့မိသားစုဝင်တွေပါနော်ဥပုသ်တရင်များစောင့်သုံးပြီးတော့ မြတ်စွာဘုရားဟောတော်မူခဲ့တဲ့တရားဒေသနာတွေကိုနာယူကြည်ညိုကြမယ့်အချိန်ပေါ့။အဲဒီကနေ့နည်းနည်းလေးထူးခြားတာလေးတစ်ခုကဒီနေ့ဓမ္မဒါနအလှူရှင်အနေနဲ့ကိုအလွန်သူကျေးဇူးရှင် ဖခင်ကြီးဥယုံခင်နဲ့မိခင်ကြီးဒေါ်စုံတို့အားရည်စူး၍တဲ့။သမီးမတ်တီရာနဲ့မြေးရှုရမင်းထက်မြတ်တီရာအိမ်ယာတောင်ဥက္ကလာ ရန်ကုန်မြို့မိသားစုတို့ကမိဘတွေအတွက်ရည်စူးပြီးတော့ရည်ရွယ်ပြီးတော့မိဘကျေးဇူးဆက်တဲ့အနေနဲ့တရားအလှများလှူခြင်းပါတယ်ဆိုလို့သူတို့အတွက်ဓမ္မဒါနကောင်းမှုလည်းပဲဖြစ်အောင်ဒါဒီနေ့တရားလေးနည်းနည်းလေးတော့ခါတိုင်းဥပုံနေနေတဲ့တော့7မိနစ်15မိနစ်လောက်ရှိပြီးတော့ဟောရအောင်နော်တော့ဒီနေ့ ဘလို့တရားစကားမျိုးကိုပြောခြင်းတော့ဆိုတော့ဘဝခန္ဓာကိုရုပ်ပိုင်းဆိုင်ရာအဖွဲ့အစည်းတွေရဲ့နာမ်ပိုင်းဆိုင်ရာအဖွဲ့အစည်းတွေရဲ့ပေါင်းစုပြီးတော့အဖွဲ့အစည်းတိဆောက်တာရုပ်နဲ့နာမ်နဲ့ပေါင်းပြီးတော့တိဆောက်တာဥပြီးတော့ရှင်းအောင်ပြောရရင်ရုပ်နဲ့စိတ်နဲ့ပေါင်းပြီးတော့တိဆောက်တာနော်အဲ့ဒါရုပ်အဖွဲ့အစည်းတဲ့စိတ်အဖွဲ့အစည်းကပို့ပြီးတော့အရေးပါတယ်ဆိုတာလေးကို ဒီနေ့ရှုတော်နှမျိုးလောက်ကနေကြည်ပြီးတော့ယောဂီတို့ပြောကြင်ပါတယ်နော်ရှုတော်နှမျိုးကဘာလဲဆိုတော့လှပခြင်းရဲ့ကျမ်းမာခြင်းရဲ့နော်ရုပ်ပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်အယုတ်ဆိုးအကြီးတန်တာရှိတယ်တင့်တယ်လှပတာလည်းရှိတယ်အဲ့ဒါလိုပဲတစ်ဖက်မှာလည်းပဲရုပ်ပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်ကျမ်းမာတာရှိတယ်မကျမ်းမာတာရှိတယ်ဟုတ်လား ဘုံဘတရားဟောရင်နည်းနည်းလေးလောဘကြီးတော့နှမျိုးလောက်ပြောရင်အမှားတော့တမျိုးချင်းစီပြောရင်တော့ပိုရှင်းမှာပေါ့နော်အဲ့တော့ရုပ်ပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်အယုတ်ဆိုးခြင်းလှပခြင်းဆန့်ကျင်ဘက်အနေနဲ့တတော်ရှိတယ်ဟိုဘက်မှာလည်းပဲကျမ်းမာခြင်းနဲ့မကျမ်းမာခြင်းရှုပြီးတော့လည်းတတော်ရှိတယ်ဟုတ်လားအဲ့ဒါဒီနေ့ကိုယ့်ရဲ့စိတ်ကလေးတွေတန့်ရှင်းဖို့ဖြူရှင်ဖို့လှပဖို့ ဒါကရှုထောင့်တစ်မျိုးပေါ့နောက်ကိုယ့်ရဲ့စိတ်ကလေးတွေကြမ်းကြမ်းမာမာခိုင်ခိုင်မာမာတောင်းတောင်းတင်တင်ရှိနေဖို့ဒါကရှုထောင့်တစ်မျိုးပေါ့နော်အဲ့ဒါနှစ်မျိုးပြောခြင်းနည်းနည်းလေးကိုယ့်စိတ်ထဲမှာဒီအကြောင်းအရာလေးကတော်တော်အရေးပါတယ်လို့ထင်တယ်အခုဘုံဘုံတို့တရားနာတာပဲဖြစ်ဖြစ်တရားအထုတ်ကြတာပဲဖြစ်ဖြစ် ကုသိုလ်ကောင်းမှုမျိုးစုံပဲကုသိုလ်ကောင်းမှုမျိုးဆိုပြုကြတာပဲဖြစ်ဖြစ် အဲ့လိုပြုကြတယ်ဆိုတာဘာလဲလို့မေးရင်ကိုယ့်ရဲ့စိတ်ကိုအည်အသွေးရှိလာအောင်အည်အသွေးကြီးတဲ့ကြီးလာအောင်ကြိုးပမ်းအထုတ်ကြတာဟုတ်လားရုပ်ပိုင်းဆိုင်ရာကိုမွမ်းမံတာမဟုတ်ဘူးအတိကကစိတ်ပိုင်းဆိုင်ရာကိုမွမ်းမံတာဟုတ်လားဒါကအလွန်မှလည်းပဲသဘာဝကျတယ်ဘာဖြစ်လို့ဆိုတော့ဘုံဘုံတို့ရဲ့ရုပ်ခန္ဓာကြီးကသူကကောင်းတဲ့ကောင်းအောင်သူကလှုပ်လို့မရဘူး ဖြည်းဖြည်းနဲ့သူကအည်သွေးကြပြီးတော့ညံဖြင်းတဲ့ညံဖြင်းပြီးတော့နော်ဒီလိုနဲ့ပဲသူကသွားမှာဟုတ်တယ်မဟုတ်လားဒီရုပ်အစုဝေးကြီးကမွေးရရစပြီးတော့ခုချိန်ထိလက်တွေ့ကြကြကြည့်ကြည့်လိုက်ပိုးကောင်းလာလားပိုးဆိုးလာလားပိုးဆိုးလာနော်ရှေ့တိုးရင်လည်းပဲဆိုးတဲ့ဆိုးဖို့ပဲရှိတယ်ဒါကမလွဲနိုင်တဲ့လမ်းပေါ့နော်ပိုးပြီးတော့အိုးလာမယ်ပိုးပြီးတော့နားလာမယ် နောက်ဆုံးမခံမရနိုင်ဖြစ်လာတဲ့တနေ့မှာဘာဖြစ်သွားမလို့သေသွားမယ်ပေါ့နော်အဲ့တော့ရုပ်ခန္ဓာကြီးကဥချင်းနာချင်းကိုဖြတ်တန်းပြီးတော့ပျက်စီးခြင်းတွေကိုသွားနေတာပြောရရင် तू ကရှေ့တို့ပိုးအိုမယ်ရှေ့တို့ရင်ပိုးပြီးတော့နာမယ်ဟုတ်လားအဲ့တော့ရုပ်ခန္ဓာကြီးကိုဘုဖုံတို့ကကောင်းတဲ့ကောင်းအောင်တကယ်တကယ်ကလှုပ်လို့မရဘူးနည်းနည်းလောက်လေးထိန်းတာလေးလောက်ပေါ့ဟုတ်လား ဘလို့ပဲထိထားတာပြီးတော့လည်းပဲအိုးသွားတာပဲပြီးတော့လည်းပဲနာရတာပဲဘာမှလှုပ်လို့မရဘလို့လူးမှရှောင်လို့မရဟုတ်လားဒါပေမဲ့စိတ်ကိုကြတော့မအိုးအောင်မနာအောင်ဟောခုနကတော့ပြောတဲ့လှပခြင်းနဲ့ကြမ်းပါခြင်းလှပတယ်ဆိုတာစိတ်ကိုအယုတ်မဆိုးအောင်စိတ်ကိုအကြီးမတန်အောင်နောက်ကျမ်းပါတယ်ဆိုတာစိတ်ကိုမနာအောင်ခြုံပြောရရင်စိတ်ကိုအည်အသွေးရှိတဲ့ရှိအောင်စိတ်ကိုပို့ပြီးတော့ကောင်းတဲ့ကောင်းအောင် လုပ်လို့ရတယ်ရုပ်ခန္ဓာနဲ့စိတ်ခန္ဓာနဲ့အဓိကကွာခြားချက်ကြီးကအဲ့ဒီနေရာမှာလည်းပဲထင်ရှားတယ်ဟုတ်လားရုပ်ခန္ဓာကတော့တဖြည်းဖြည်းနဲ့ तू ကရှိုးသွားမယ်ကောင်းအောင်လုပ်လို့မရဘူးသူကအကြပဲကြီးသွားနေတာစိတ်ခန္ဓာကြတော့အဲ့လိုမဟုတ်ဘူးကောင်းတဲ့ကောင်းအောင်လုပ်လို့ရတယ်အည်သွေးရှိတဲ့ရှိအောင်လုပ်လို့ရတယ်ဟုတ်လားအရိယာအစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးယဟန္တာဖြစ်သွားတယ်ဆိုတာနော်စိတ်ခန္ဓာစိတ်အစုအဝေးကြီး ယာနှုံးပြီလှပသွားတာတင့်တယ်သွားတာစိတ်ခန္ဓာစိတ်အစုဝေးကြီးယာနှုံးပြီကျမ်းမာသွားတာဟုတ်လားလုံးဝအပြစ်ကင်းစင်ကြပြီးတော့လုံးဝချမ်းသာတဲ့အဆင့်ကိုရောက်သွားတာဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုကောင်းအောင်လုပ်လို့ရတယ်လုပ်လဲလုပ်တဲ့နေလို့ခံယူချက်ကလေးရှိတဲ့အတွက်ကြောင့်လည်းပဲဒါလုပ်နေကြတာပေါ့နော်ဒါကိုပြန်ပြီးတော့စဉ်းစားမိသေးခြင်းတာ ရုပ်ခန္ဓာကြီးကတော့ကောင်းတဲ့ကောင်းအောင်လုပ်လို့မရဘူးထိမ့်ုံလေးပဲထိမ့်ဒီလိုနဲ့ပဲထိမ့်တဲ့ကြားရရပဲပြိုပြက်ပြီးတော့သွားရမယ်ဟုတ်လားစိတ်ခန္ဓာကတော့ကောင်းတဲ့ကောင်းအောင်လုပ်လို့ရတယ်ပူပူပြီးတော့ကောင်းအောင်ကြိုးစားရမယ်ဘုံဘုံတို့အသက်တွေကရပ်မနေဘူးတဖြည်းဖြည်းနဲ့ကြီးကြီးကြီးကြီးလာတယ်ဟုတ်လားလူကတဖြည်းဖြည်းနဲ့အသက်ကြီးလာတယ်အသက်ကြီးလာတယ်ဆိုလို့ရှိရင်ရုပ်ခန္ဓာကတော့ तू ဟာအည်သွေးကျသွားတဲ့အတွက်ကြောင့်နော်ဘာမှ तू ဟာပြောလို့မရတော့ဘူးပေါ့နော် အဲ့တော့စိတ်ခန္ဓာကိုတော့ဘုံဘုံတို့ကပို့ပြီးတော့ကောင်းတဲ့ကောင်းအောင်အသက်ကြီးလာတာနဲ့အမျှမလုံသင့်ဘူးလားတော့လူကအသက်ကြီးလာတဲ့စိတ်ကဘာမှပြောင်းလဲမှုမရှိဘူးအည်သွေးကဘာမှတက်မလာဘူးဆိုရင်ဒါကအဆင်မပြေဘူးဟုတ်တယ်မဟုတ်လားဟာအရင်ရက်ကလည်းဒီတိုင်းအရင်လကလည်းဒီတိုင်းအရင်နှစ်ကလည်းဒီတိုင်းခုလည်းဒီတိုင်းဘာမှမပြောင်းလဲဘူးစိတ်ရဲ့အည်သွေးကဘာမှတက်မလာဘူးဆိုရင်ဒါတော်တော်ကိုပဲအဆင်မပြေဘူးလို့ဆိုရမယ်ပေါ့နော်ဆိုကြပါစို့လူကအသက်ကြီးလာတယ် ဟာအသက်30 40ရောက်လာတယ်အဲ့ဒါကို तू ကကလေးကစားစရာလေးတွေနဲ့ကစားနေမယ်ဆိုရင်ကြည့်ရတာဘလို့တော့မလိုက်ဖက်တော့ဘူးဟာဒီလိုယူမြန်ယူနေလားဒါမှမဟုတ်မွေးရပါအုံအောင်များချွတ်ယွင်းနေသလားတချို့မွေးရပါအုံအောင်ချွတ်ယွင်းတဲ့လူတွေအသက်က3-40ရှိနေဒါသူကကလေးစိတ်ဆိုတော့ဘာလဲကလေးကစားစရာလေးတွေနဲ့စော်လုံးရှိသေးရဲ့နော်ဟုတ်လားဒါဥပမာပြောတာဟုတ်လားအဲ့လိုပဲဘုံဘုံတို့ကအခု အသက်တွေသာကြီးလာတာစိတ်ကဘာမှမပြောင်းလဲတဲ့အခါကျတော့အဲ့ဒီအုံနောက်မပြည့်တဲ့ကြက်မပြည့်တဲ့ကလေးတွေကကစားစရာလေးတွေနဲ့ဆော့နေကြသလိုဦးဇင်းတို့တွေကလည်းပဲအဲ့ဒီအနေထားမျိုးကြီးဩငါလည်းပဲအဲ့လိုအနေထားပဲရှိပါသေးလားဆိုတော့မြင်အောင်ကြည့်တတ်ဖို့မလိုဘူးလားအသက်ကြီးလာရင်သဘောထားတွေကြီးလာဖို့ခွင့်လွှတ်မှုတွေကြီးလာဖို့သီးခံမှုတွေကြီးလာဖို့နော်စိတ်ကောင်းနှလုံးကောင်းတွေကြီးလာဖို့နော်သိတာမြင်တာတွေများလာဖို့မလုပ်ကြရမှာတော့ကျိုးပန်းကြရမယ်အဲ့လိုကျိုးပန်းတဲ့ အနေအထားမျိုးမှာအခုဒီကနေ့ပြောမှာနှစ်ချက်ပေါ့နော်ကိုယ့်ရဲ့စိတ်ကိုနော်အယုတ်ဆိုးခြင်းအကြီးတန်းခြင်းမဖြစ်အောင်လှပခြင်းတင့်တယ်ခြင်းဖြစ်အောင်ကြိုးစားကြရမယ်အချက်တစ်ချက်နောက်ကိုယ့်ရဲ့စိတ်ကိုနော်မကျမ်းမာမာနော်နာဖျားနေတဲ့အနေအထားကနေပြီးတော့ကျမ်းမာအောင် ချမ်းသာအောင်နော်ခိုင်ခိုင်မာမာတောင့်တောင့်တင်းတင်းဖြစ်အောင် လုံနိုင်မှုတစ်ချက်နှစ်ချက်ပြောမယ်နော်နှစ်ပိုင်းလေးပြောမယ်အဲ့ဒါဂါထာလေးနှစ်ပုဒ်ကိုအခြေခံပြီးတော့ ဘုံဘုံတို့ပြောပြမယ်ပထမကထာလေးကအပြောထားတော့ဆိုတော့ကာယေမလံမူပိခာယစိတ်တေမလံစဒောဝတုစိတ်တေဟိနေမလေတန်တော်ပုတိကာယောပိပူဇိတောတဲ့အလွန်ကောင်းတဲ့ဒီကထာလေးဟုတ်လားကာယေမလံမူပိခာယစိတ်တေမလံစဒောဝတုစိတ်တေဟိနေမလေတန်တော်ပုတိကာယောပိပူဇိတောကာယေယုတ်ခန္ဓာ၌ဖြစ်ပေါ်နေသောမလံအညစ်အကြေးကို ဥပေက္ခာယလေးလျူရှု၍စိတ်တည်မလန်စာဒေါဝတုစိတ်မှာဖြစ်နေတဲ့အညစ်အကြေးကိုပြောင်းရှင်းအောင်ရှင်းကြောပါတဲ့နော်ရုပ်ခန္ဓာမှာဖြစ်နေတဲ့အညစ်အကြေးကိုလေးလျူရှုပြီးတော့စိတ်ခန္ဓာမှာဖြစ်နေတဲ့အညစ်အကြေးကိုပြောင်းအောင်ရှင်းပါတဲ့ဘုံဘုံတို့မနဲ့လင်းလာပြီဆိုတာနဲ့ရုပ်ခန္ဓာမှာတော့အညစ်အကြေးတွေပေးနေကြည့်ရတာတော့အဆင်မပြေဘူးမတင့်တယ်ဘူးဆိုပြီးတော့လင်းလင်းချင်းအိယာနိုးတာနဲ့ ဟောကျင်ကြီးရင်ငယ်စွန့်ပြီးဘာလုပ်ကြမျက်နှာတစ်ကြဆေးကြကြောကြဟုတ်လားအညစ်အကြေးတွေပေးနေလို့ရှင်ကြည့်လို့မကောင်းလို့မတန့်ရှင်းလို့မတက်ရက်လို့ရုပ်ခန္ဓာကိုမလုပ်ကြရတော့ဆေးကြောကြရတာအဲ့ဒါနေလေနေခဲ့တချို့ဆိုနှစ်ခါသုံးခါတောင်မှရေချိုးပြီးတော့ဆေးကြရတာမရှိဘူးလားရှိရနော်ခန္ဓာကိုယ်ကိုတန့်ရှင်းအောင်လုပ်ရတာဟုတ်လားဒီမှာတော့သူကဘာပြောထားတော့ကာယီမလန်မှုပိခါရတယ်နော်ရုပ်အညစ်အကြေးကိုလေးလူရှု၍တဲ့လေးလူရှု၍ဆိုတာက နော်ရုပ်ခန္ဓာကြီးကိုတန်ရှင်းအောင်မလုပ်ရဘူးရှေးကျိုးရဘူးလို့ဆိုလိုတာတော့မဟုတ်ဘူးသူဆိုလိုတာကရုပ်ခန္ဓာကြီးဆိုတာကဘလောက်ရှေးရှေးဘလောက်တန်ရှင်းအောင်လုပ်လို့တကယ်တကယ်သူ့ရဲ့ပင်ကိုယ်ကအညစ်အကြေးတုံးကြီးဖြစ်နေတဲ့အတွက်ကြောင့်တန်ရှင်းအောင်ပြောင်းရှင်းအောင်လုပ်လို့မရဘူးရလဲအခိုက်အတန့်လေးပဲပေါ့နော်ဟုတ်လားဒါကြောင့်မလို့သူ့ကိုတိတ်ပြီးတော့စိတ်ထဲမှာဟိုအလွန်ကြီးအရေးပါတယ်လို့မထင်နဲ့ပေါ့နော်တန်တန်ရှင်းရှင်းလေးဖြစ်အောင်တော့နေကြရမှာပေါ့ဟုတ်လား သို့တော့သူ့ထက်ပိုပြီးတော့အရေးပါတာဘာတော့စိတ်ခန္ဓာတန့်ရှင်းမှု ဖြူရှင်မှုကပိုပြီးတော့အရေးပါတယ်ဟုတ်လားဒါကြောင့်ကာယေမလန်မှုပိခါယရုပ်အညစ်အကြေးကိုလေးလူရှုပြီးတော့စိတ်တွေမလန်ဆဒေါတုစိတ်အညစ်အကြေးကိုတန့်ရှင်းအောင်လုပ်တဲ့စေကြောတဲ့ဘာပုလို့တော့တဲ့စိတ်တေဟိနေမလီတန်တော်ပုတိကာယောပိပူစီတော်တဲ့ဒါလေးကစိတ်ဖြူရှင်တန့်ရှင်းရယ်နော်အထွတ်အထိပ်အနေအထားကိုရောက်သွားတယ်ဆိုတာလေးကိုတူတူတုတ်တုတ်နဲ့ပြောထားတာ စိတ်တေဟိနေမလေတန်တော်တဲ့စိတ်မှာအညစ်အကြေးကင်းပြီဆိုရင်အဲ့ဒီသူတော်ကောင်းကို ပုတိကာယောပိပူဇီတော်ပုတ်သောခန္ဓာပင် ရှိပါတော်လည်းပဲပူဇော်ထိုက်တယ်တဲ့ဟောနော်ရုပ်ညစ်ကြေးကိုလေးလျူရှုတော့စိတ်အညစ်အကြေးကိုဆေးကြောဘာဖို့လို့တော့စိတ်အညစ်အကြေးများတကယ်လို့ပြောင်းဆင်းခဲ့မယ်တန့်ရှင်းခဲ့မယ်ဆိုလို့ရှိရင်ရုပ်ခန္ဓာကြီးဘလို့ပဲမတတ်မရှင်းဖြစ်နေတော်လည်းပဲအဲ့ဒီသူတော်ကောင်းဟာပူဇော်ခြင်းကိုခံယူထိုက်တဲ့အနေအထားကိုရောက်သွားတယ်ဆိုလိုတာက စိတ်အငြိကြီးကင်းရင်ဘာဖြစ်သွားတော့သူတော်ကောင်းဖြစ်သွားတာဟုတ်လားသူတော်ကောင်းဆိုတာစိတ်အငြိကြီးကင်းရင်ကင်းသလောက်သူတော်ကောင်းအမြင်နဲ့ထိုက်တန်လာပဲလေဟုတ်လားစိတ်အငြိကြီးများရင်များသလောက်သူတော်ကောင်းအမြင်နဲ့မထိုက်တန်ဘူးဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုဖြူရှင်အောင်တန်ရှင်းအောင်မလုပ်ရမလို့ကြိုးရရမယ်တော့ဒီစိတ်ကိုမဖြူမစင်ဖြစ်အောင်မတန့်မရှင်းဖြစ်အောင်တော့ညင်နွားအောင်ဘယ်ຢာတွေကအယောင်ရှိုးနေတာတော့ဟောဒါလေးလေးနားလည်ဖို့လိုတယ်ဟုတ်လားဘုန်းဘုန်းတို့ဒေသနာလေးတစ်ခုရှိတယ် ပါပတ္တရမိတံဘိက္ခွေစိတ်တံအာဂန္တုကေဟိဥပကိလေတိဟိဥပကိလေတံစိတ်ရဲ့ပင်ကိုယ်သဘောကအလွန်မှဖြူရှင်တန်ရှင်းတဲ့သဘောရှိတယ်အယောင်တောင်ထွက်နေတယ်လို့ပြောတယ်နော်ပါပတ္တရပြုတ်ပြုတ်ပြက်ပြက်ထွက်နေတယ်အတင်စားပြီးတော့ပြောတာပေါ့နော်စိတ်ဟာအလွန်မှတန်ရှင်းတယ်ဒါပေမဲ့လို့အာဂန္တုကေဟိဥပကိလေတိဟိဥပကိလေတံဧည့်သည်တဖွယ်ဖြစ်တဲ့ရာဂဒေါသမောဟအစရှိတဲ့ကိလေသာတရားတော်ကြောင့်ဒီစိတ်ဟာ ညှဉ်းနှွမ်းသွားရတယ်တဲ့ဟောအဖြေပေါ်လာပြီနော်စိတ်ဘာကြောင့်နမတမရှင်းမတတ်မရက်ညင်ညင်နွမ်းနွမ်းဖြစ်နေရသလဲလို့မေးရင်ຢာကဆိုတဲ့အမဲမှုဒေါသဆိုတဲ့မကျေနပ်နိုင်မှု မောဟဆိုတဲ့အမှန်မသိမှုဟုတ်လားဒီလိုတရားတွေခေါင်းဆောင်တဲ့စိတ်ရဲ့အညစ်အကြေးစိတ်ကိုညင်နွမ်းစေတဲ့ကိလေသာတရားတွေကစိတ်ကိုအယောင်ဆိုးလို့စိတ်ဟာညင်နွမ်းရတာတမနာလိုမှုတွေများတယ်ဝန်တိုမှုတွေများတယ် ဒါစိတ်ညစ်နွမ်းရတယ်နော်ကိုမှရှိတဲ့အပြစ်ကိုဖုံးကွယ်ထားခြင်းနဲ့ကိုမှမရှိတဲ့ဂုံကိုဖော်ရင်နဲ့မာယာတာထေရခေါ်တာပေါ့နော်ဒါစိတ်ကိုညစ်နွမ်းစေတယ်ဟုတ်လားဩစိတ်ကိုညစ်နွမ်းစေတဲ့တရားတွေကိုဘုံဘုံတို့ဝိတ္တတုတ်တန်ထဲမှာဆိုမြတ်စွာဘုရား19မျိုးလောက်တောင်ဟောတာရှိတယ်ဟုတ်လားထောင်လွှားတဲ့သဘောအလွန်ထောင်လွှားတဲ့သဘောရှင်မှုတဲ့သဘောတော့ကျေသူကန်းတဲ့သဘောဂုံတုဂုံပြိုင်လှုပ်ခြင်းတဲ့သဘော ဟုတ်လားသူများပစ္စည်းလိုချင်တဲ့သဘောမကျေနပ်တဲ့သဘောရန်ညှိုးဖွဲ့တဲ့သဘောနော်အစီတင်တကြတော့ဘုံဘုံမမှတ်မိပါဘူး16မျိုးလောက်မြတ်စွာဘုရားဟောတယ်အဲ့ဒီတုတ်တန်လေးဆိုအလွန်ကောင်းတယ်နော်ဥမာလေးပေးထားတာလေးကိုကစမျက်နှိုးစရာကောင်းတယ်ဟောဘာနဲ့ဥမာပေးအောင်ဆိုတော့အဝတ်ကိုဆေးဆိုးတဲ့ဆေးဆိုးသမားနဲ့ဥမာပေးတယ်နော်အဝတ်တစ်ထည်ကညှင့်နွားနေတယ်မတန်မရှင်းမတန်မရကြီးတွေညော်တွေပေးနေတယ်ဆိုရင် အဲ့ဒီအဝတ်ဆိုးမဲ့လူကအဲ့ဒီအဝတ်ကိုသူကြိုက်တဲ့အရာဆိုးလို့မရနိုင်ဘူးတဲ့နော်အနေရောင်တင်လို့လည်းအနေရောင်မထွက်နိုင်ဘူးအဝါရောင်တင်လို့လည်းအဝါရောင်မထွက်နိုင်ဘူးဆိုပင်ကိုသူဆိုးမဲ့အဝတ်ကြီးကဂျေးတွေနဲ့ညှင့်နေတာအဲ့ဒီဂျေးရောင်တွေနဲ့ရောပြီးတော့ထွက်ချင်တဲ့ရောင်ထွက်လာမှာသူကြိုက်တဲ့ရောင်ချေလို့မရအဲ့လိုဘာလို့ဖြစ်အောင်ဆိုအဝတ်ကညှင့်နေလို့ပေါ့နော်အဲ့လိုပဲစိတ်ကညှင့်နေတယ်မဖြူရှင်မှုမတန့်ရှင်းမှုဆိုရင်အဲ့ဒီပုဂ္ဂိုလ်ကကောင်းရမြတ်ဘဝကိုမရောက်နိုင်ဘူးတဲ့ယုံညံ့တဲ့ဘဝတွေကိုပဲရောက်မယ်တဲ့ဟုတ်လား အကယ်၍သာစိတ်ကဖြူစင်မယ်ဆိုလို့ရှိရင်တော့ကောင်းအမြတ်ကိုရောက်မယ်သူကြတော့ဥမာဘလို့ပေးတော့ကြီးညောက်ကင်းတဲ့ဖြူစင်တန်ရှင်းတဲ့အဝတ်ကိုဆေးဆိုးတဲ့လူကသူကြိုက်တဲ့အရာဆိုးလို့ရတယ်ပင်ကိုကဖြူရှင်းနေတာကိုဘလို့အယောင်ပဲတင်လိုက်တင်လိုက်တောက်တောက်ပပသူတင်တဲ့အယောင်ကထွက်လာမှာပေါ့နော်အဲ့လိုပဲဖြူရှင်တန်ရှင်းတဲ့စိတ်နဲ့ကိုလိုချင်တဲ့မြင့်မြတ်တဲ့ဘဝတွေကိုရနိုင်တယ်အဲ့ဒီမှာမြတ်စွာဘုရားတစ်ဆက်တည်းနော်စိတ်ကိုဘယ်ຢာတွေကညင်နှောင်းအောင်လှုပ်တလဲဆိုတာလေးကိုဟောတာ အနှစ်ချုပ်ပြောရလို့ရှိရင်လောဘဒေါသမောဟတရားတွေဟာစိတ်ကိုညှဉ်းနှွမ်းအောင်လုပ်တာပဲဟုတ်လားအဲ့တော့အဲ့ဒီညှဉ်းနှွမ်းစေတတ်တဲ့တနည်းအားဖြင့်ပြောရင်စိတ်ကိုအယုတ်ဆိုးစေတတ်တဲ့အကြီးတန်းစေတတ်တဲ့စိတ်ရဲ့အညစ်အကြေးတွေကိုဘုံဘုံတို့ပြောင်းစင်တန်ရှင်းအောင်လုံနိုင်လောက်လုံနိုင်ရဲ့လုံနိုင်သလောက်ဘာဖြစ်တယ်ခေါ်ရတာတော့သူတော်ကောင်းဖြစ်တယ်ခေါ်ရတာဟုတ်လားဒါလေးကိုရှင်းသားနော်စိတ်အညစ်အကြေးကင်းခြင်းရဲ့အထွတ်အထိပ်အကျိုးကျေးဇူးကိုပြောတာဟုတ်လားဒီနေရာမှာဘုံဘုံတို့ပြောစရာကောင်းတဲ့ဒေသနာလေးတစ်ခုက စိတ်ကဖြူရှင်တန်ရှင်းတယ်ဆိုလို့ရှိရင်ကိုယ့်ရဲ့အကျိုးစီးပွားကိုလည်းမှန်မှန်ကန်ကန်မြင်နိုင်တယ်သူတို့ဘာရဲ့အကျိုးစီးပွားကိုလည်းမှန်မှန်ကန်ကန်မြင်နိုင်တယ်ဉာဏ်အဆင့်ဆင့်မြင့်ပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုတော့မျက်မှောက်ပြုနိုင်တဲ့အတိတူးဉာဏ်တို့ကိုရမယ်လို့မြတ်စွာဘုရားဟောတာလည်းရှိတယ်စိတ်ဖြူရင်ဘာအကျိုးကျေးဇူးရှိလဲလို့မေးရင်အဲ့ဒါလေးကိုအမှတ်ရတဲ့တယ်စိတ်ဖြူရှင်တန်ရှင်းရဲ့တန်ရှင်းသလောက်စိတ်ကတိနိုင်မြင်နိုင်စွမ်းအားမြင့်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုတောင်သူမြင်နိုင်တဲ့အဆင့်ကိုရောက်သွားတာ။ အဲ့ဒါကျတော့မြတ်စွာဘုရားဥမာဘလို့ပေးတုံးဆိုတော့ဟိုရေကန်တကန်ကအလွန်မှကြည်လင်တန့်ရှင်းနေတယ်တဲ့အဲ့လိုဆိုလို့ရှိရင်အဲ့ဒီရေကန်တွေကိုကြည့်လိုက်တာနဲ့ရေကန်ထဲမှာရှိတဲ့ကြောက်စက်ခဲလေးတွေသွားနေတဲ့ငါးလေးတွေဖားလေးတွေကျွေးနေတဲ့သစ်ရွက်လေးတွေအရှင်းသားအထင်းသားဘာဖြစ်နေတော့မြင်နေရတယ်ဘာလို့ဆိုရေကကြီးနေတာအိုးဟုတ်လားရေကကြီးလင်းနေတော့ရေထဲမှာဘာရှိရဲဆိုအကုန်မြင်နေရတယ်အဲ့လိုပဲစိတ်ကဇာကဒေါသမောဟကင်းပြီးတော့ နော်ကြည်လင်တန်ရှင်းနေမယ်ဆိုလို့ရှိရင်အဲ့ဒီကြည်လင်တန်ရှင်းတဲ့စိတ်ကသိနိုင်တယ်မြင်နိုင်တယ်ဘာလို့သိနိုင်မြင်နိုင်လို့နံပါတ်1နော်အထထံပိယထာဘူတံပဇာနာတိကိုယ့်ရဲ့စစ်မှန်တဲ့အကျိုးစီးပွားဟာဘာဆိုတာကိုသိနိုင်တယ်ငါချမ်းသာအောင်ဘယ်လိုလုပ်ရမလဲနော်နောက်သူတို့ဘာရဲ့အကျိုးစီးပွားသူများချမ်းသာအောင်ဘယ်လိုလုပ်ပေးရမလဲဆိုတာလဲကောင်းကောင်းသိတယ်အကျိုးစီးပွားတွေကိုမြင်တယ်တဲ့နောက်ဆုံးဥတ္တရိမနုဿဓမ္မတဲ့နော်လူသားမှန်နေမသိနိုင်မမြင်နိုင်တဲ့ထုကဲမြင့်မြတ်တဲ့ နော်ဇန်တရားမေတ္တရားဖုတရားသစ္စာလေးပါးကိုထူးထွင်းပြီးတော့သိတဲ့နောက်ဆုံးဒုက္ခကိုငြိမ်းငြိမ်းသွားစေတတ်တဲ့အတိရူးညံတူးတွေကိုတောင်မှဒီကြည်လင်တန်ရှင်းတဲ့စိတ်နဲ့ရလိမ့်မယ်လို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်ကိုယ်စိတ်ကလေးကိုဖြူရှင်တန်ရှင်းအောင်တနည်းအားဖြင့်တင့်တော့တင့်တယ်လှလှပပဖြစ်အောင်မလုပ်ကြရမလို့ဆေးကြောကြရမယ်အညစ်အကြေးကိုပြောင်းရှင်းအောင်ကြိုးစားအထောက်ကြရမယ်ဟုတ်လားဒါကြောင့်စိတ်ကိုလှပအောင်လုပ်ဖို့လိုတယ်ဒါနဲ့လူတွေကတော့ထင်သာမြင်သာရှိတဲ့ နော်ရုပ်အစုဝေကြီးကြည့်ကောင်းအောင်ပဲအထူးသဖြင့်ဦးစားပေးရတာပေါ့နော် ကိုယ့်ရဲ့စိတ်ကလေးကြည်ပျော်ရှုဖို့ဖြစ်အောင်လုပ်တဲ့အနေအထားကနော်တွေးမိတဲ့အခါလောက်မှပဲလုပ်ဖြစ်ကြတာဟုတ်လားဒါကြောင့်ကိုယ့်စိတ်ကလေးကိုဘာလုပ်ရမှာတော့နံပါတ်1လှပအောင်တင့်တယ်အောင်နော်တန့်ရှင်းအောင်ကြိုးစားရမယ်ဒါပဲဒီနဲ့ကြိုးစားရမှာတော့လို့မေးလို့ရှိရင်တတိပဋ္ဌာန်ဒီနဲ့ကြိုးစားရမယ်တတိပဋ္ဌာန်ဒီနဲ့ကြိုးစားလို့ရှိရင်စိတ်ရဖြူစင်တန့်ရှင်းအပြည့်ကင်းလိမ့်မယ်လို့အတီအလင်းမြတ်စွာဘုရားဟောထားတာ နော်တရားပါဝါသနာပါတဲ့ပုဂ္ဂိုလ်တိုင်းအမှတ်အသားရှိထားပြီးသားအဲ့ဒီဟာလေးဟုတ်လားဧကာယနောယံဘိခဝေမေဃောတတ္တနာဝိတုဒ္ဓိယအဲဒီလိုစကားလေးတွေကိုနှုတ်ထဲမှာတိုးနေအောင်လေ့လာထားတဲ့နဲ့ဟုတ်လားဧကာယနောယံဘိခဝေမေဃောတတ္တနာဝိတုဒ္ဓိယအယံမေဃောဟောဒီတတိပဋ္ဌာန်တရား၄ပါးကိုပွားများအထောက်ချင်းဆိုတဲ့အကျင့်လန်းစဉ်သည်တတ္တနာဝိတုဒ္ဓိယတတ္တဝါတွေရဲ့စိတ်ကိုဖြူစင်တန်ရှင်းအပြစ်ကင်းဖို့အတွက် ဧကယနောရှောက်လန်းရမယ်တကြောင်ဒီသောလမ်းဖြစ်တယ်တဲ့ဟောလမ်းတကြောင်နဲ့လို့တောင်ဟောတာနော်ဒါကြောင့်သတိပဋ္ဌာန်တရားကိုကျင့်လို့ရှိရင်အခုဘုံဘုံတို့ဥတည်ပြီးတော့ပြောနေတဲ့နော်စိတ်ရဲ့အည်အသွေးမြင့်ခြင်းဟုတ်လားစိတ်ရဲ့အညစ်အကြေးကင်းခြင်းတန့်ရှင်းခြင်းလှပတင့်တယ်ခြင်းဆိုတဲ့အနေအထားတွေကိုရနိုင်တယ်ပေါ့အဲ့တော့သတိပဋ္ဌာန်တရားဆိုတာဘာတော့ဟိုအလိုလိုရင်းပြောရလို့ရှိရင်ကိုကိုကိုဘာဖြစ်နေသလဲဆိုတာလေးကို အမြဲတမ်းအမှတ်ရနေအောင်ကြိုးစားတာနော်ကလေးတွေနားလည်အောင်ပြောရရင် စိတ်နဲ့ကိုယ်နဲ့ကပ်နေအောင်လုပ်နေတာဟုတ်လားကိုကိုကိုဘာဖြစ်နေသလဲဆိုတာလေးကိုအမြဲတမ်းသတိရှိအောင်အားဆိုင်နေတာ तू ကလုံနေကြအလုံးမဟုတ်တဲ့အတွက်ကြောင့်အမြဲတမ်းစိတ်ကိုတွေးကြင်ရတွေးငေးကြင်ရငေးအဲ့လိုထားတဲ့အလေးချင်းကြီးကလွှမ်းမိုးနေတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်မှာဒီဖြစ်နေတာလေးပေါ်မှာသတိလေးထားပါဆိုတော့လွယ်ပါလှဲ့ကယ်နဲ့ခက်နေတယ်ပေါ့နော်ဒါမှမဟုတ်လွယ်မယောင်နဲ့ခက် တိမ်မယောင်နဲ့နဲ့တရားဆိုတာဟုတ်လားလှုပ်တဲ့ဖို့ကတော့ဘာမှမခက်ဘူးလှုပ်နေဖို့ကြတော့ခက်တယ်ဟုတ်လားအခုကိုကိုဘာဖြစ်နေလဲသတိလေးထားလိုက်ဘာခက်တယ်လဲဘာမှမခက်ဘူးလွယ်လွယ်လေးဒါပေမဲ့အဲ့လိုလေးအမြင်နဲ့နေဖို့ကြတော့ဘာဖြစ်သွားပြီဟာအကြီးကြီးခက်သွားပြီနော်အဲ့ဒါကြောင့်မို့လို့လည်းပဲသတိစွမ်းအားတွေနည်းလို့မို့ဒီခန္ဓာကြီးကဘလို့သဘောရှိပါတယ်ဆိုတဲ့အမှန်တရားကိုဘုံဘုံတို့သိမြင်တဲ့အပိုင်းအားနည်းတာပေါ့ဟုတ်လားအနေစာဒုက္ခအနတ္တနော်သိသလိုလိုမသိသလိုလို ဟုတ်လားဝါတာတာနဲ့ဒီဟာကိုကြည်ကြည်လင်းလင်းတန်တန်ရှင်းရှင်းမသိနိုင်ဘူးဖြစ်နေတယ်ဟုတ်လားအဲဘာဖြစ်လို့တုံးဆိုတော့အဲ့ဒီတတိထားတဲ့အပိုင်းအာနေလို့ဟုတ်လားဒါကြောင့်ကိုယ်ရုပ်ခန္ဓာကြီးဘလို့ဖြစ်နေတုံးထိုင်တဲ့အတိုင်းနော်ထိုင်နေတယ်ဆိုရင်လည်းထိုင်တဲ့အတိုင်းလေးဒါဒီတိုင်းလေးပဲတတိထားလိုက်အောင်ပဲဒါဒီတိုင်းဖြစ်နေတယ်လို့သိနေအောင်ပဲပြစ္ဆုတ်ပံလေးကိုတီခိုင်းတာပဲတကယ်တမ်းတဲ့တဲ့ပြောရလို့ရှိရင်ဟုတ်လားဒါဝင်လေထွက်လေကိုဒလဇက်တတိလေးထားနေတဲ့အလေးကျင့်ကိုလုပ်ရင်ကျန်တာတွေကိုသဘောပေါက်နိုင်တယ် ပြစ္ဆုတ်ပန်တိုင်းကိုတိခိုင်းနေတာသူကပြစ္ဆုတ်ပန်တိုင်းကိုတိခိုင်းနေတာအခုတင်ပြီးခဲ့တာကိုစိတ်မရှိတော့နဲ့မထားအဲ့ဒီပေါ်မှာစိတ်မထားတော့နဲ့အခုလောလောဆယ်ဖြစ်နေတာကိုပဲစိတ်ကိုထထထထထထပြီးတော့သွားခိုင်းတာသဘောပေါက်လားရုပ်ပဲဖြစ်ဖြစ်ခံစားမှုပဲဖြစ်ဖြစ်အတွေးတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်နေတာဖြစ်တော်သူဖြစ်เสียအကြောင်းရှိလို့ဒါကြီးကတားမရစီးမရဖြစ်နေတာကြီးပဲဟုတ်လားအဲ့ဒီဥစ္စာကိုဘုံဘုံတော့ဘာလုပ်ကြရမှာတော့ဖြစ်နေတဲ့အတိုင်းလိုက်လိုက်ပြီးတော့သိနေဒါဒီတိုင်းမှလားဒီတိုင်းမှလားဖြစ်နေတာပါလား အဲ့လိုသိပါများလို့ရှင်အော်ဒီဖြစ်ချင်းတရားတွေဟာမတည်မြဲတဲ့သဘောတွေတော့တမျိုးပြီးတမျိုးဖြစ်နေတဲ့သဘောတွေလို့တဖြည်းဖြည်းနဲ့သူတို့ရဲ့သဘာဝကိုမလုပ်လာမလို့နားလဲလာမယ်အဲ့လိုနားလဲလာလေလေဆွဲမဲ့မှုຢာကဟုတ်လားမကျေနပ်မှုဒေါသအဲ့ဒါတွေကဘာဖြစ်လာမလို့တဖြည်းဖြည်းနဲ့နှဲပါလာမယ်ဟုတ်လားအဲ့လိုမကောင်းတာတွေနှဲပါသွားတာကိုပဲဒီစိတ်ကလေးတဖြည်းဖြည်းနဲ့တန့်ရှင်းလာတယ်နော်တင့်တယ်လာတယ်ကြည်ကောင်းရှုကောင်းဖြစ်လာတယ်လို့ပြောရတာပဲမဟုတ်ဘူးလား အင်းအဲ့ဒါကိုပြောတာနော်ဒါကြောင့်ပထမပိုင်းလေးဒါလေးကိုဘုံဘုံတို့တေချာလေးစဉ်းစားဟုတ်လားစိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာနောက်တင့်တောင့်တင့်တယ်ဖြစ်ဖို့အတွက်ဘယ်ဟာကအရေးကြီးသလဲဆိုတာလေးကိုစဉ်းစားဟုတ်လားနော်စိတ်လှဖို့နဲ့ရုပ်လှဖို့ဘယ်ဟာအရေးကြီးတော့စိတ်လှဖို့ကအရေးကြီးတယ်ရုပ်ကတော့ဘလောက်ပဲပြုပြင်ပြင်ဆင်ထားတာနော်အိုချင်းစီရှိရှုနေတာဆိုတော့တဖြည်းဖြည်းနဲ့သူကပွားမှာပဲကြဆုံးမှာပဲဘယ်တော့မှအောင်မြင်မှာမဟုတ်ဟုတ်လား စိတ်ကိုလှအောင်လုပ်တဲ့လုပ်ငန်းကတော့ဘာဖြစ်တော့အောင်မြင်မှုရှိတယ်လှုပ်လို့ရတယ်လှုပ်လဲလှုပ်တဲ့ဟုတ်လားဒါကြောင့်မလို့စောသောကာထာလေးပြန်ပြောမယ်နော်ကာယေမလံမူပိခာယစိတ်တေမလံစာဒောဝတုစိတ်တေဟိနေမလေတန်တော်ပုတိကာယောပိပူဇီတော်ကာယေမလံမူပိခာယကိုညစ်ကြေးကိုလေးလူရှု၍စိတ်တေမလံစာဒောဝတုစိတ်ညစ်ကြေးကိုဆေးကြောပါစိတ်တေဟိနေမလေတန်တော်ပုတိကာယောပိပူဇီတော် စိတ်အညစ်အကြေးများအကယ်၍ယာနုမိပြောင်းစင်တန်ရှင်းခဲ့မယ်ဆိုရင်အဲ့ဒီသူတော်ကောင်းကိုပုတ်သောခန္ဓာပဲရှိတော်လည်းပဲပူဇော်တိုက်တယ်တဲ့အဲ့ဒီအဆင့်တောင်ရောက်သွားတာဟုတ်လားအင်းဒါလေးကတပိုင်းပေါ့နော်နောက်တစ်ဆင့်ဘုံဘုံတို့ဒီယုံနဲ့စိတ်နဲ့ပေါင်းပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအကြောင်းကိုပြောတဲ့နေရာမှာပဲရှုတော့မှပြောရင်တော့ဆိုတော့ကျမ်းမာခြင်းမကျမ်းမာခြင်းရှုတော့မှနေပြောကြည့်ခြင်းဟုတ်လား အဲ့ဒီဥစ္စာကိုလည်းပဲဂါထာလေးတစ်ပုဒ်ကိုပဲခြေခံပြီးတော့ပြောပါနော်သူလည်းပဲတော်တော်မှတ်သားရကောင်းတယ်။အပြောထားတော့ဆိုတော့ကာယေရောဂံတိတိခာယစိတ်တေရောဂံစိကိစ္စတုဒုက္ခိတောကာယရောဂေပိစိတ်တေနိရာမယေတတိတဲ့အဲဒီကထားလေးလည်းတော်တော်ကောင်းကာယေရောဂံတိတိခာယရုပ်ခန္ဓာမှာ ဖြစ်နေတဲ့အနာယောဂါကိုတီးခံ၍တဲ့ဟောသူကြောင့်တမျိုးလေးပြောတယ်နော်သောတော်ကတော့ ရုပ်ညစ်ကြေးကိုလေးလူရှုရလို့ပြောတယ်ဟုတ်လားအခုကြတော့ဘာလို့ရုပ်ခန္ဓာမှာဖြစ်နေတဲ့ယောဂါကိုတိခံ၍တဲ့ကာယေရောဂါတိတိခါယစိတ်တေရောဂါစိကိစ္စတုစိတ်မှာဖြစ်နေတဲ့ယောဂါကိုပြောင်းအောင်ကုပါတဲ့ဟုတ်လားဘာဖြစ်လို့တော့တဲ့အကြောင်းပြချက်ကလေးကတော်တော်ကောင်းတယ်ဒုက္ခိတောကာယရောဂေပိစိတ်တေနိရာမယေတတိတကယ်လို့သာစေယောဂါကိုပြောင်းအောင်ကုလို့ နော်စိတ်မှာယောဂပျောက်သွားမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခိတောကာယရောဂီပြီးတယ်ရုပ်ခန္ဓာကြီးယောဂဖြစ်နေရဲ့တန်းလန်းတဲ့ကိုပဲသူ့စိတ်ဟာချမ်းချမ်းသာသာရှိနေလိမ့်မယ်တဲ့ဟောဒီဥစ္စာတော်တော်ကိုပဲဘုံတို့စဉ်းစားကြရလဲကောင်းတယ်မှတ်သားကြရလဲကောင်းဟုတ်လားစိတ်ယောဂသာ ပြတ်အောင်ကုနိုင်ရင်ရုပ်ယောဂရှိရဲ့တန်းလန်းတဲ့ကိုပဲဒီလူဟာချမ်းချမ်းသာသာနေလို့ရ၏တဲ့အဲအဲ့ဒါအလွန်ကိုပဲဘုံဘုံတို့ နော်စဉ်းစားသင့်တဲ့တတိထားသင့်တဲ့အချက်ပဲပေါင်းစောတစ်ချိန်မှာဒီရုပ်ခန္ဓာကြီးကယောဂတွေနဲ့တပန်းလုံးအောင်ပါဟုတ်လားအဲ့ဒီအချိန်မှာဒီမှန်ကန်တဲ့အသည့်အမြင်ကိုပဲအခြေခံပြီးတော့ဘုံဘုံတို့အဆင်ပြေအောင်ရင်ဆိုင်ရရမှာဟုတ်လားပြုစုမဲ့လူတွေစီးတွေဝါတွေအသုံးမကျဘူးလို့ဆိုလိုတာမဟုတ်ပါဘူးဘာဖြစ်လို့တုံးဆိုတော့သူတို့မတက်နိုင်တဲ့နယ်ပယ်တစ်ခုရှိနေတယ်ဆိုတာကိုကြိုးပြီးတော့မြင်ထားဖို့လိုတယ်ကျမကြီးပျက်စီးလာပြီရုပ်ခန္ဓာကြီးဖောက်ပြန်လာပြီ အဲအဲ့ဒီအနေထားရောက်လာပြီဆိုလို့ရှိရင်ဆေးဝါးတွေမတက်နိုင်တဲ့နယ်ပယ်တစ်ခုပြုစုမဲ့လူတွေစောင့်ရှောက်မဲ့လူတွေအားမပေးနိုင်တဲ့မတက်နိုင်တဲ့မပြုစုနိုင်တဲ့နယ်ပယ်တစ်ခုရှိနေတယ်အဲ့ဒါကဘာလဲဆိုတော့စိတ်ပဲဟုတ်လားစိတ်တွေကဆင်းရဲနေတယ်ပူလောင်နေတယ်စိုးရိမ်နေတယ်ကြောက်ရွံ့နေတယ်ထိတ်လန့်နေတယ်ကြောက်ပြက်ခတ်နေတယ်တုန်လှုပ်နေတယ်ဘယ်နှလုံးမလို့ဟုတ်လားအရှံဘလောက်ရှိရှိကုသရာရှိတွေဘလောက်ရှိရှိပြုစုမဲ့လူတွေဘလောက်ရှိရှိ သူ့အတွင်းထဲမှာသူ့သူပြဿနာဖြစ်နေတာအဲ့ဒီပြဿနာကိုအဲ့ဒါလေးနဲ့ရှင်းလို့ရမလားမရဘူးဟုတ်လားအဲ့ဒီပြဿနာဘာနဲ့ရှင်းရမလဲဆိုတော့စိတ်မှာအတိညာရှိအောင်လှုပ်ထားတဲ့အနေအထားမျိုးနဲ့ပဲရှင်းလင်းနိုင်တာအခုဒီဒေသနာလေးအတိုင်းဒီစကားလေးကိုကပ်ပြီးတော့ပြောမယ်ဆိုရင်တော့စိတ်မှာယောဂကင်းမှအဲ့ဒါကိုရှင်းနိုင်မှာဟလာစိတ်မှာယောဂတွေရှိနေလို့ရှိရင်အယုတ်ယောဂနှိမ့်ဆက်တဲ့အချိန်မှာအဲ့ဒါစေယောဂအကြီးကျယ်ထလာမှာအခုအမှန်တိုင်းပြောရရင်တော့ဘုံဘုံတို့ကစေယောဂတွေနဲ့နေတာ ဒါပေမဲ့ဒီအချိန်ကျတော့ကိုကယောဂယောဂလေးကပြီးတော့ပြင်းပြင်းထန်ထန်မရှိသေးတဲ့အခါကျတော့အဲအသက်အရွယ်လေးတွေကလည်းငယ်သေးတယ်ကျမကြီးလေးကလည်းကောင်းသေးတယ်ဟာကိုကကိုသွားကြံသွားမယ်စားကြံစားမယ်ကြည်ကြံကြည်မယ်ဟာဟုတ်နေတာပဲလေဟုတ်လားခန္ဓာကိုယ်ကြီးကအဲ့ဒီအခွင့်အရေးကအမြဲတမ်းပေးပါလားဘယ်ပေးမလို့ဟုတ်လားတချိန်ကြလို့ရှင်သွားရံမသွားနိုင်ဘူးစားရံမစားနိုင်ဘူးလှုပ်ချင်မလှုပ်နိုင်ဘူးဟာကြည်ရံမကြည်နိုင်ဘူးဆိုရလာအောင်မဟုတ်လားအဲ့ဒီလာတဲ့အချိန်ကျတော့စိတ်ကခံနိုင်မလားစဉ်းစားရမယ်နော် ဒါကြောင့်မလို့ဒီဒေသနာလေးကိုဒီစကားလေးကိုအများကြီးအလေးထားစေခြင်းဟုတ်လားကာယေရောဂံတိတိခါယစိတ်တေရောဂံစိကိစတုကိုယ်မှာဖြစ်နေတဲ့ယောဂါကိုတီးခံ၍နော်စိတ်မှာဖြစ်နေတဲ့ယောဂါကိုကုပါဟုတ်လားကာယေရောဒုက္ခိတောကာယရောဂေပိစိတ်တည်နေတာမေတတိစိတ်မှာယောဂါကင်းလို့ရှိရင်နော်ခန္ဓာကိုယ်ကြီးဖောက်ပြန်လို့ယောဂါတွေနှိမ့်ဆက်တော်လည်းပဲချမ်းချမ်းသာသာနေလို့ရတယ်တဲ့ ဟုတ်လားအဲ့တော့ဒါလေးကိုလည်းပဲအသေးစိတ်ဘုံဘုံတို့စဉ်းစားတတ်စေခြင်းနဲ့ပေါ့ဟုတ်လားကိုမှဖြစ်နေတဲ့ယောဂါကိုတိခံ၍ဆိုတာကဆေးမကူရဘူးဆိုတဲ့အဓိပ္ပာယ်ထိပြောတာမဟုတ်ဘူးဟုတ်လားဩဆေးဘလောက်ကုကုတိခံတဲ့အည်အသွေးမရှိရင်ယောဂါကိုရင်ဆိုင်တဲ့နေရာမှာလည်းပဲအဆင်ပြေဦးမှာမဟုတ်ဘူးဟုတ်လားဈေးဝါလည်းပဲဈေးဝါအနေနဲ့ပြုစုမဲ့လူကလည်းပြုစုမဲ့အနေနဲ့လိုအပ်တယ်လို့ဘာလဲလိုအပ်တော့ တီးခံဖို့လည်းလိုသေးတယ်နော်ဟာနည်းနည်းလေးဖြစ်တာကိုပဲတီးမခံနိုင်ဘူးရှေ့ကအမြဲတမ်းဒီအခြေအနေကြီးကိုရန်ဖြစ်နေတယ်တယောက်တည်းရန်ဖြစ်နေတာနော်သူများနဲ့ဖြစ်နေတာမဟုတ်ဘူးကိုဖြစ်နေတဲ့အခြေအနေကြီးကိုကိုကလက်မခံနိုင်ဘူးဘာလို့ဖြစ်ရတော့ငါမှဖြစ်ရလေချင်းဟာငါမှဖြစ်တာလည်းမဟုတ်ပါဘူးတကယ်ကဟုတ်လားဒီဖြစ်စရာအကြောင်းရှိလို့ဖြစ်လာပဲဇူးမှလည်းတားနေတာမဟုတ်ဘူးဒီဟာကြီးကိုလက်မခံနိုင်ဘူးလက်ခံနိုင်တဲ့အသိဉာဏ်မှမရှိပဲကိုအဲ့တော့လက်မခံနိုင်တော့ဘာဖြစ်တော့ရန်ဖြစ်တာပေါ့ ပထမတော့ကိုတယောက်တည်းဖြစ်နေတာပဲကိုစိတ်နဲ့ကိုဖြစ်နေတာဒီတွေ့နေတဲ့အခြေအနေကြီးနဲ့ဖြစ်နေတာတွတ်တွတ်တွတ်အချိန်ပြည့်ရံပဲဖြစ်နေတာဆန့်ကျင်နေတာကန့်ကွက်နေတာဟုတ်လားဒါကြီးကိုနောက်တယောက်တည်းရံဖြစ်လို့အားမရတော့ဘူးဆိုရင်ဘယ်သူနဲ့ဖြစ်မလဲဟာဘေးကလူနဲ့တကယ်ဖြစ်လိမ့်မယ်ဗျအဲ့ကြရင်ပုံမဟိုတော့ကနားလဲရေုံပေါက်လို့အကြီးအကျယ်ဖြစ်ဟုတ်လားအနှစ်လားသုံးလားတော့ကောင်းကောင်းအိတ်လို့မရဘူးဒီနားကြီးကအမြဲတမ်းအတန်တွေကလည်းစူးညံပြီးတော့အမြဲတမ်းကိုက်နေအဲ့တော့ကိုယ့်ဟာကိုယ်ခဏခဏရံဖြစ်နေ အာမကြည်မနဲ့ဖြစ်ညအိတ်တာတောင်မှကောင်းကောင်းသူကအိပ်ပျော်တယ်လို့လည်းသိမရှိပါဘူးအိမ်မက်ထဲမှာလည်းအဲ့ဒီဝေဒနာကြီးပဲရှိနေတယ်ဟုတ်လားအဲ့တော့နောက်တော့သူကဘာဖြစ်လာအောင်ဆိုဘေးကလူတွေပါနေထိုင်နေစိတ်တိုးနေတာပေါ့နော်နည်းနည်းလောက်အဆင်မပြေတာလေးမဖြစ်လိုက်နဲ့သူအခံကြီးကရှိနေတာလေမကျင်တဲ့ဓာကြီးကရှိနေတဲ့အခါကျတော့အဲအဲ့လိုမျိုးဟုတ်လားအဲ့တော့ပြောရင်ဒါကခန္ဓာကိုယ်ကြီးပေါက်ပြန်လာပြီယောဂါတွေနှိမ့်ဆက်လာပြီဆိုရင် နော်ဆေးဝါးတွေပြုစုမဲ့လူတွေမလိုအပ်ဘူးလို့ဆိုတာမဟုတ်ဘူးနောက်ထပ်လိုအပ်ချက်အကြီးကြီးတစ်ခု ရှိနေသေးတယ်အဲ့ဒါဘာလဲဆိုတော့သိခံခြင်းပဲသိခံနိုင်ဖို့လိုတယ်ဒါကြောင့်မို့လို့ယုတ်ယောဂါကိုသိခံလို့ပြောတာခက်တာကအဲ့ဒီသီးခံတယ်ဆိုတဲ့ကိစ္စကအတိညာမရှိရင်မခံနိုင်ဘူး။ဒါကိုနားလေတဲ့လောက်လက်ခံနိုင်တယ်လက်ခံနိုင်တဲ့လောက်သီးခံနိုင်တာ။ခုဘုံဘုံတို့သီးမခံနိုင်ဘူးသီးမခံနိုင်ဘူးဆိုတော့အဲ့ဒီကိစ္စကိုနားမလဲလို့ဟုတ်လား။အဲ့ဒီကိစ္စကိုနားမလဲဘူး တော့ဒီဝေဒနာတွေကိုနားလည်အောင်လုပ်မယ်ဒီယောဂတွေကိုနားလည်အောင်လုပ်မယ်ဒီဟာတွေကဒီလိုအကြောင်းအကြောင်းဒီလိုတွေဖြစ်တယ်ဖြစ်ပြီးရင်ဘလို့ဖြစ်သွားတယ်သူတို့ရဲ့သဘာဝကိုအသေးစိတ်နားလည်အောင်လုပ်ထားရင်သူတို့အပေါ်မှာရံဖြစ်တယ်ဆိုတာနဲသွားတယ်အဲ့တော့ငါဘလို့ပဲစိတ်တွေနဲ့သူ့ကိုရံဖြစ်နေတော့လည်းပဲတော့တုံ့ပြန်နေတော့လည်းပဲ तू ကတော့နည်းနည်းမှမလျှော့ပါလား तू ကတော့ဖြစ်เสียရှိတဲ့အတိုင်းဖြစ်နေတာပါလားလို့နားလည်သွားရင်ငူရံဖြစ်နေရတာကြီးပါတော့အချီးနီးကြီးဆိုတာသဘောပေါက်သွားတယ်ဟုတ်လား ။ तू ကကိုပြောတာကြားမှမကြားပဲနဲ့။ तू ကကိုပြတာမြင်မှမမြင်ပဲနဲ့တဘာဝတည်းရသူ့လမ်းစဉ်တိုင် तू သွားနေတာ။ဟုတ်လား။အဲ့တော့ကိုကနားမလဲတဲ့အခါကျတော့ကိုပြောတာကြားလိမ့်မလားဆိုတော့ကုန်းအော်နေတာဟုတ်လား။ကိုပြတာမြင်လိမ့်မလားဆိုပြီးတော့အတင်းပြနေတာ။တဘာဝတည်းကမြင်လား။အမြင်ဘူးနားရရှိရင်နားနေမှာပဲမျက်နာလိုက်တာလည်းမရှိဘူးတနာတာလည်းမရှိဘူးဟုတ်လား။ तू ကတော့သွားလမ်းစဉ်တိုင်းသွားနေတာ။ဒါတိကိုကနားမလဲတဲ့အခါကျတော့ဟာဖြစ်ချင်တယ်မဖြစ်ချင်ဘူးဆိုတာတွေနဲ့ဘာလုပ်နေတော့ရံဖြစ်နေတယ်ရှုပ်ရှက်ခတ်နေတာဟုတ်လား။ ဒါမို့သီးမခံနိုင်ဘူးဆိုတာနားမလဲလို့နော်သူ့ကိုကနားလဲအောင်လှုပ်လေလေကိုသူ့ကိုကိုဘာလှုပ်နိုင်လို့လုံးသီးခံနိုင်လေလေဘုံဘုံတို့ကချမ်းသာခြင်းနဲ့အဆင်ပြေခြင်းနဲ့ဆိုတာတကယ်တမ်းကဆင်းရဲနေတာအဆင်မပြေကြီး ဖြစ်နေတာကြီးကိုမသိလို့ဒါကြီးကဆင်းရဲကြီးအမြဲဖြစ်နေတာလို့သိရင်ချမ်းသာခြင်းလို့လည်းမရပါလားဆိုတာကိုနားလေတဲ့တနေ့မှာချမ်းသာခြင်းနဲ့စိတ်ပျောက်သွားလိမ့်မယ် အခုဘုံဘုံတို့ကချမ်းသာခြင်းနဲ့စိတ်တွေမကဘူးကောင်းတဲ့အခြေအနေလေးကိုစုပ်ကင်ထားခြင်းတာတည်မြဲခြင်းတာလည်းရှိတယ်ဘာလို့တည်နေခြင်းတာတုံးဘာလို့ဒါလေးကိုစုပ်ကင်ထားခြင်းတာတုံးအမြဲတမ်းပြက်နေတယ်ဆိုတာကိုမသိလို့အမြဲတမ်းပြက်နေတယ်ဆိုတာမသိတဲ့အခါကျတော့တည်မြဲသလိုလို့ထင်းနေတာစိတ်ကမွေးရငါအခုငါသေမပဲပြက်မယ်လို့ထင်တာမသေးမသေးမချင်းတီးနေတယ်လို့ထင်နေတာတီးလို့ပြက်မယ်လို့ချင်းချောက်တာနဲ့ကြောက်ပြီတီးချင်းနေတာဘာလို့တီးတီးမြဲချင်းနေတာတော့ အမြဲပြက်နေတယ်ဆိုတာကိုတကယ်မှမမြင်ပဲကိုပြက်နေတာကိုမြင်လို့ရှိရင်ငါဘလောက်တည်ရင်တူရင် तू ကမရဘူးဒါကြီးကဒီလမ်းစဉ်ကဒီတိုင်းသွားနေရဆိုရင်မရတာကြီးကို तू ဘယ်တောင်းဆိုတော့မလို့အဲ့တော့မရတာကိုမရမှမသိတော့ရမယ်လေလားဆိုတော့ဘာလုပ်တာတော့တောင်းဆိုနေဟုတ်လားဒါကြောင့်မမြဲတာကိုမသိတော့မြဲခြင်းနဲ့မြဲအောင်လုပ်တယ်မမြဲတာကိုမကြိုက်ဘူးတရားခံပါတော့မမြဲနေတာကိုမသိတာဟုတ်လားအဲ့လိုပဲဆင်းရဲနေတာကိုမသိဘူးမသိတဲ့အခါကျတော့ ဒီဆင်းရဲတုံးဆင်းရဲခဲကြီးကိုပဲပါတော့ချမ်းသာအောင်မလားမျောလင့်နေတာဟုတ်လားတကယ်တော့ဒါကြီးကဆင်းရဲကြီးပဲဆိုတာသိလို့ရှိရင်ဆင်းရဲတာကို तू ဘာလုပ်နိုင်မလို့လက်ခံသွားနိုင်မယ်ပေါ့သဘောပေါက်ရလားဒါဘုံဘုံတွေးမိတာလေးကိုပြောပြတာပါဟုတ်လားအဲ့တော့ပြောရင်ဒါကဘာတော့ခန္ဓာမှာဖြစ်နေတဲ့ယောဂါကိုတီးခံရမယ်ဘယ်အတိုင်းဓာတ်ဒီဘုံဘုံတို့တီးခံနိုင်မလို့ကိုသိတဲ့လောက်တီးခံနိုင်မှာပါကိုမသိတဲ့လောက်တီးမခံနိုင်ဘူး နော်တကယ်ရှိတိမခံမှုတိမခံမှုဆိုတဲ့လူတွေကအတိညာအလွန်နေလို့အဲ့ဒါတိမခံနိုင်တာပဲဒါပဲဟုတ်လားဒါကြောင့်ရုပ်ခန္ဓာကြီးရဲ့သဘာဝတွေကိုအများကြီးသိအောင်လုပ်ဒါပဲအားကိုးရရှိတယ်တကယ်တမ်းကဟုတ်လားတိခန္ဓာရင်အကုန်ကြည်လဲနေတာပဲခက်လက်ခက်တယ်နော်ရတဲ့အကျိုးကျေးဇူးကလည်းအကြီးကြီးပဲတိခန္ဓာဆိုတာဟုတ်လားအဲ့တော့တိခန္ဓာချင်းဆိုတာကိုဘုံဘုံတို့ပိုင်ဆိုင်ခြင်းတယ်ဆိုလို့ရှိရင်အတိညာကိုပဲမြင့်အောင်လုပ်ဟုတ်လားလုံးဝသိသွားပြီဆိုတဲ့ဒီနေ့ လုံးဝသဘာဝတရားနဲ့ယံဖြစ်မှာမဟုတ်ဘူးကိုဘုံဘုံတော့သဘာဝတရားနဲ့ပတ်လုံးနေတာတော့ယံဖြစ်နေတာအတိမခံမှုဆိုတာသဘာဝနဲ့ယံဖြစ်နေတာသဘာဝဘက်ကလျှော့မလို့ထင်သလားနော်ကိုကဒါမတိလို့လုံနေတာဟုတ်လားဒါမလို့ရုပ်ခန္ဓာကြီးဖောက်ပြန်နေတာကိုဘာလို့ရမလို့တီးခံရမယ်စိတ်ခန္ဓာကိုသာလင်ကျမ်းပါအောင်ရှိကူရမယ်ဟုတ်လားဘာဖြစ်လို့တော့ဒီအချက်ကအလွန်အရေးပါတယ်စိတ်ခန္ဓာကိုသာဘုံဘုံတို့ကတကယ်ကျမ်းပါအောင်လုံနိုင်မယ်ဆိုရင် အတိတွေနဲ့ဉာဏ်တွေနဲ့ပညာတွေနဲ့တကယ်တောင့်တင်းလာပြီနားလည်မှုတွေနဲ့စိတ်ကအယံကိုပဲနော်ခိုင်မာနေပြီကျမကြီးအယံကောင်းနေပြီဆိုရင်ဒုက္ခိတောကာယရောဂီပြီရုပ်ခန္ဓာကြီးမကျမ်းပါလို့နော်ယောဂါတွေဖြီးစည်းနေတဲ့ဈားတွေရပဲအဲ့ဒီလူဟာချမ်းချမ်းသာသာနေနိုင်နေတယ်အကင်ဘလောက် ကောင်းတော့ဒါပဲအကောင်းဆုံးစေနော်ဒီဥစ္စာကဟုတ်လားနော်ဒါကြောင့်မို့လို့ရုပ်ယောဂါနဲ့စေယောဂါရုပ်ယောဂါဆိုတာကုလို့မရဘူးလို့ပဲပြောကြပါစို့ ရလဲအခုအခိုက်အတန့်တားနိုင်တာကိုလူတွေကရတယ်ထင်နေတာဟုတ်လားပြီးတော့လည်းဘာဖြစ်သွားတာတော့သွားတာပဲမနေ့ကဆရာဝန်မကြီးတယောက်လှမ်းပြီးတော့ message ပို့ထားတယ်တော့သူတို့ရဲ့အထက်ကညွန်ချုပ်ဆရာဝန်ကြီးအဲအခုကိုဗစ်ဖြစ်လို့ ICU တဲ့ရောက်ဟုတ်လားဆရာဝန်ကြီးတွေပဲလေဟုတ်လားစဖြစ်တဲ့ဆန်ကဘလို့ချင်းနေရှိပြီဆိုတာသူတို့မသိပဲနေမလားသိတယ်သိပြီမဲ့လို့လည်းပဲတကယ်တမ်းဒါကြီးကဖောက်ပြန်နေတဲ့အခါကျတော့ သူတို့မှရှိတဲ့အကောင်းဆုံးဆေးတွေနဲ့မလုပ်ဘဲနေမှာတော့မဟုတ်ဘူးလုံးပါပဲလုပ်တဲ့ကြားတွေကပဲအာသွားတာပဲဟုတ်လားဒါပြန်ပြောက်ချင်းလဲပြောက်လာမယ်ပြန်ပြောက်လဲပဲပြီးရင်ဘာတော့သွားမှာပဲဒီကိုဗစ်နဲ့မသေးလို့ကိုဗစ်ကိုပြောက်အောင်ကုနိုင်လဲပဲပြီးတော့ဘာတော့သွားမှာပဲကိုဗစ်ထဲဆိုးတာလာမှာပဲဟုတ်လားကိုဗစ်ထဲဆိုးတာဘာတော့သေခြင်းပေါ့ဟုတ်တယ်မို့လားကိုဗစ်မဖြစ်လဲသေမှာပဲလေအဲ့တော့ဒီခန္ဓာကိုယ်ကြီးမှာဆိုးတာကြီးကပါပြီးသားပဲတကယ်တကယ်ကဟုတ်လားမြေကြီးတွေကထွက်တွေကစမှုလေးတွေဟာ မြေမုံလေးတွေကိုခေါင်းမုံရွက်ပြီးတော့ထွက်လာတယ်လို့စာရဲကတော့ဥမာပေးတာဟုတ်လားနာတတ်တဲ့သဘောသိတတ်တဲ့သဘောကြီးရွက်ပြီးတော့ဘုံဘုံတို့ကဘဝကိုနော်ဘဝဇလန်းထွက်လာကြတာဟုတ်လားကလကာမပြီးတော့ကလိတ်မပြီးတော့ထွက်လာကြတာဟုတ်လားကကြမယ်ဆိုတော့ထွက်လာတာဘာရွက်လာတာတော့ဥချင်းနာချင်းသေချင်းရွက်ပြီးတော့ထွက်လာအဲ့ဒါနဲ့ဇက်သိမ်းရမှာနော်ဒါကြောင့်မလို့ယုတ်ခန္ဓာကြီးနော်ဖောက်ပြန်ပြည့်စည်တာကိုမကြမ်းမာတာကိုဘာလို့ရမလို့တီးခံ၍တဲ့စိတ်ခန္ဓာကို စေကူပါတော့စိတ်ခန္ဓာမှာနော်ယောဂကင်းပဲဆိုလို့ရှိရင်ရုပ်ခန္ဓာကြီးဖောက်ပြန်နေတဲ့အနေအထားမျိုးမှာတောင်မှဒီလိုကဘာဖြစ်နိုင်တော့ချက်ချမ်းသာသာနေနိုင်နေတဲ့အဲ့ဒါအနာဂတ်မှာဘုံဘုံတို့အတွက်အားကိုးရဖို့ခုရေစပြီးတော့ကြိုပြီးတော့ရှာတာဟုတ်လားဒါအိုရင်းတာချင်းနဲ့ရှင်းပြီးတော့ဘုံဘုံကတွေးမိတဲ့ဇာကားလေးကိုပြောတာတရားဇာကားလေးကိုရုပ်ခန္ဓာကြီးကအိုမှာနော်ဘလောက်အလှပြင်းပြင်းဟုတ်လားကြီးလေးအိုလေးအိုမှာပဲအဲ့ဒါတချို့ကလက်မခံနိုင်တော့ ဟာခေါ်ကြစေးကြပြင်းကြဆင်းကြပိုးတောင်းကြီးကခက်သေးတယ်ဟုတ်လားဒုက္ခနာကြီးကထိမ့်လို့မရဘူးအိုမှာပဲဒါပေမဲ့စိတ်ခန္ဓာကိုတော့လှအောင်လုပ်လို့မရဘူးလားရတယ်ဟုတ်လားအဲ့ဒါလေးကိုဘုံဘုံတော့စဉ်းစားရမယ်နော်ဒါတပိုင်းပြောတာနော်အကယ်၍စိတ်ခန္ဓာကအပြည့်အဝလှသွားမယ်ဆိုရင်ဘာဖြစ်သွားမှာလို့သူတော်ကောင်းဖြစ်သွားမှာသူတော်ကောင်းဖြစ်သွားမှာနော်အမြင့်မြတ်ဆုံးအထွတ်အထိပ်ကိုပဲရောက်သွားမယ်ဒါပေမဲ့အဲ့ဒီရှုတော့ကလည်းပဲကြည့်ပြီးတော့ကိုယ်စိတ်ကလေးကိုကောင်းအောင်လုပ်ရမယ်အည်သွေးရှိအောင်ဟုတ်လား နောက်ထပ်ရှုထောင့်တစ်မျိုးကဘာတော့ယုတ်ခန္ဓာကိုယ်ကြီးကတော့နာတဲ့ဘက်ကိုရှိရှုပြီးတော့သွားနေတာပဲတားလို့မရဘူးမနာသေးတာပဲရှိတယ်ဟုတ်လားပြီးရင်ဘာတော့နာပါနော်အဲ့ဒီနာလာတဲ့တနေ့မှာစိတ်ကလေးချမ်းချမ်းသာသာနဲ့ကြည်ကြည်လင်လင်လေးနေနိုင်အောင်ကဘာလုပ်ထားဖို့လိုတော့စိတ်ခန္ဓာကိုရှေ့ကူထားဖို့လိုတယ်အဲ့ဒါကဟာဖြစ်ပြီဆိုတော့မှဟာငါစိတ်ကြီးခိုင်မာတောင်းတင်းအောင်လုပ်မယ်ဆိုလို့တိတ်ပြီးတော့မလွယ်ဘူးဘုရားဟောထားတာအပြည့်အစုံရှိပြီးသားနော်နာတဲ့အချိန်မှာသူတော်ကောင်းတရားကိုလိုက်နာဖို့ မလွယ်ဘူးလို့ဘုရားဟောတာမနာခင်ကစလှုပ်တာဒါမနာခင်ကတော့ဘယ်သူမှသိပြီးတော့အမှတ်မရပါဘူးကိုကကိုစောနဲ့ကိုကတ်နေတာနာပြီဆိုတော့မှဘုရားရောင်ရောင်တရားရောင်ရောင်လှုပ်ကြတာများတယ်ဟုတ်လားတကယ်တကယ်ကမနာခင်ကစလှုပ်တာမှနာတဲ့အချိန်မှာအယံသင်းဖြစ်မှာဟုတ်လားခုကမနာခင်တော့တော့ထင်တယ်လို့နေနာပြီဆိုတော့မှဟဲဟိုတရားကိုလေးဖွင့်မအောင်ဘာလေးလှုပ်ပြမလို့ညာလေးလှုပ်ပြမဟာသိပြီးတော့မလွယ်လှဘူးရဲ့ထင်တယ်လို့ကြီး ဟုတ်လားအဲ့ဒီကြတော့မှတချို့ကလည်းတရားကိုတန်တရားဝင်ကြတာရှိသေးတယ်ကိုတသက်လုံးအသုံးမကျခဲ့တာကိုမမြင်ဘူးလေဟုတ်လားတကယ်တမ်းတရားဆိုတာနာမလှုပ်ဖို့ကလှုပ်လို့ရတော့မလွယ်ဘူးလို့ဘုရားဟောတယ်မရဘူးလို့တော့ဟောတာတော့မဟုတ်မလွယ်ဘူးလို့ဟောတယ်ဟုတ်လားမလွယ်ဘူးဆိုတော့ခက်တာပေါ့နော်အဲ့တော့အတင်းကြီးဘုံဘုံတို့အားဆိုင်ပြီးတော့စင်စင်ရည်ကြီးလှုပ်ရမယ်အနေထားကြတော့မှပဲငါလှုပ်မလားလွယ်လွယ်ကူကူကောက်ကောက်မုံမုံအနေထားတော့လှုပ်မလားကိုယ့်ကိုမေးုံရှိတာပဲလေဟုတ်တယ်မို့လား ခတ်တော့မှလုံမယ်ဆိုလို့ကတော့အဆင်မပြေဘူးဆိုတာကိုကိုတည်းဆာကြိုးပြီးတော့မလုပ်ထားမှာတော့နားလေထားမယ်သိထားမယ်ဟုတ်လားအဲ့တော့စိတ်ခန္ဓာကိုရှေးကူဖို့ဆိုတော့လည်းဘာနဲ့ကုမလို့ခုနအတုံးကတတိပဋ္ဌာန်တရားပဲရှိတာပဲဟုတ်လားတတိထားပြီးတော့ဒီရုပ်တွေနံတွေဟာဘလို့သဘောရှိတယ်လဲဆိုတာကိုအမှန်ကန်သိတဲ့ပညာကိုရအောင်လုပ်ရမှာအဲ့ဒါဆိုလို့ရှိရင်ဒီစိတ်ကိုနာကျင်စေတဲ့အခန့်ခက်စေတဲ့နောက်ကိလေသာတရားတွေဟာတဖြည်းဖြည်းနဲ့မဖြစ်သွားမှာတော့နှဲပါသွားမှာပဲဟုတ်လား ဒါကြောင့်မို့လို့ဒါဒီကနေ့အချိန်လဲစေ့နေပြီလို့ထင်တယ်နော်အချိန်လဲစေ့နေပြီလို့ထင်တယ်အဲ့တော့ဘယ်နှမျိုးပြောလိုက်တော့နှမျိုးနော်အဓိကကအိုခြင်းနာခြင်း ဟုတ်လားအဲ့ဒါရဲ့ဆန့်ကျင်ဘက်ကဘာရှိမလို့လှပခြင်းနဲ့ကြမ်းပါခြင်းအဲ့ဒါရုပ်ခန္ဓာကိုကြီးကိုတော့မအိုအောင်မနာအောင်ဘုံဘုံတို့လှုပ်လို့မရဘူးဟုတ်လားအဲ့တော့ဒီစိတ်ခန္ဓာကိုပဲဘုံဘုံတို့တွေလှပအောင် ဟုတ်လားစိတ်ခန္ဓာကိုယ်ပဲကြမ်းပါအောင်ဘာလို့မတော့စူးစမ်းရမယ်တော့ဒီဂါထာလေးနှစ်ပုဒ်ကို ပြန်ပြီးတော့ဏိကုံးချုပ်အလေးအနေနဲ့ပြန်ပြောပြမယ်နော်အဲ့ဒါလေးပြောပြီးတော့အဆုံးသတ်ရအောင်ဟုတ်လားကာယေမလံမုပိခာယစိတ်တေမလံစဒောဝတုစိတ်တေဟိနေမလီတန်တော် ပုတိကာယောပိပူဇီတော်ကာယေမလံမုပိခာယခန္ဓာကိုယ်မှာဖြစ်နေတဲ့အညစ်အကြေးကိုလေးလျူရှု၍စိတ်တေမလံစဒောဝတုစိတ်မှာဖြစ်နေတဲ့အညစ်အကြေးကိုပြောင်းစင်အောင်ဆေးကြောပါလေ။ စိတ်တေဟိနေမလေတန်တော်စိတ်မှာအညစ်အကြေးကင်းသည်ရှိသောအဲ့ဒီသူတော်ကောင်းကိုပုတိကာရောက်ပြီးပူဇော်တော်ပုတ်သောခန္ဓာပင်ရှိပါတော်လည်းပဲပူဇော်ထိုက်တယ်တဲ့သူတော်ကောင်းကိုဖြစ်သွားတာပေါ့နော်နောက်ဒုတိယကထာလေးကဘာတော့ကာယေရောဂံတိတိခာယစိတ်တေရောဂံစိကိစတုဒုက္ခိတောကာယရောဂေပိစိတ်တေနိရာမေတတိကာယေရောဂံတိတိခာယရုပ်ခန္ဓာမှာဖြစ်နေတဲ့ယောဂါကိုသီးခံ၍ စိတ်တွေရောဂါစိတ်ကိစ္စတုစိတ်ခန္ဓာမှာဖြစ်နေတဲ့ယောဂါကိုပြောင်းစင်အောင်တန့်ရှင်းအောင်ပျောက်ကင်းအောင် ကုသပါလေဟုတ်လားစိတ်မှာယောဂါကင်းလို့ရှိရင်စိတ်တွေတော့စိတ်တွေနိဒာမေတ္တိစိတ်မှာယောဂါကင်းသည်ရှိတော့နော်ဒုက္ခိတောကာယရောဂိပိရုပ်ခန္ဓာကိုယ်ကြီးဖောက်ပြန်လို့ယောဂါနှိမ့်ဆက်နေတဲ့အနေအထားမျိုးမှာတောင်ချမ်းချမ်းသာသာနေနိုင်တယ်တဲ့အလွန်တန်ဖိုးရှိတဲ့အဆုံးအမလေးတဲ့နော်ဒါကြောင့်မို့လို့ဘုံဘုံတို့ခန္ဓာကိုယ်ကြီးက နော်အိုခြင်းသည်နာခြင်းသည်ကိုရှေ့ရှုနေတာထို့ထက်တစ်ဆင့်သေခြင်းသည်ကိုလည်းရှေ့ရှုနေတာဟုတ်လားဒါကြောင့်မို့လို့နော်တကယ်လှုပ်လို့ရတဲ့တကယ်လဲလှုပ်တဲ့နဲ့နော်ဒီယုံနံခန္ဓာနော်နှစ်ခုနဲ့ပေါင်းပြီးတော့တိဆောက်ထားတဲ့ဒီဘဝကိုနော်ရုပ်ပိုင်းဆိုင်ရာကိုသိပ်ပြီးတော့နော်အရေးမထားဘဲနဲ့စိတ်ပိုင်းဆိုင်ရာကိုနော်အရေးထားပြီးတော့အရေးကြီးတယ်လို့နားလည်ပြီးတော့မလုပ်ဖို့လို့တော့တင်တောင်တင်တယ်ဖြစ်အောင်လုပ်ဖို့လိုတယ်ကြမ်းကြမ်းမာမာဖြစ်အောင်လုပ်ဖို့လိုတယ်ဘာနဲ့လုပ်မလဲလို့မေးလို့ရှိရင် တတိပဋ္ဌာန်တရားနဲ့လုပ်ရမယ်ပေါ့နော်တတိထားတဲ့နီးနဲ့ကိုယ်စိတ်ခန္ဓာကိုလှပအောင်နော်ပြုပြင်ရမယ်မွမ်းမံရမယ်ဟုတ်လားတတိထားတဲ့နီးနဲ့ကိုယ်စိတ်ခန္ဓာကိုကျမ်းမာအောင်တောင့်တင်းအောင်ပြုစုပြောထောင်ရမယ်ဒါပဲရှိတယ်နော်အဲဒါကြောင့်မို့လို့တတိဆိုတဲ့အပ္ပမဒတရားကိုလက်ကင်ထားပြီးတော့ကိုယ့်ရဲ့နာခန္ဓာကိုနော်လှပအောင်တင့်တယ်အောင်နော်ကြိုးစားပြီးတော့ပြင်ဆင်နိုင်ကြတယ်ကိုယ့်ရဲ့နာခန္ဓာကိုကျမ်းမာအောင်တောင့်တင်းအောင်ပြုစုပြောထောင်နိုင်ကြတယ် သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုလို့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတတိကဲအမြဝေရနော်ဒီဓမ္မဒါနလူရှင်တွေက သူ့ရဲ့မိခင်ဖခင်တွေကိုအတိကအမျှဝေဝိုင်းပြီးတော့အမျှဝေကြတာပေါ့နော်။ကဲအလုံးလိုက်ပြီးတော့ဆိုကြမယ်။အရှင်ဖရာဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ညာဖို့ညာ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 အစထား၍၎င်းကိုဆောင်နှံများကြောင်းဆောင်နှံများသာသနာတော်ဆောင်နှံများတကူအဋ္ဌိပတ်နှင့်ဤဆုံးကြကုန်သောနတ်မြတ်နတ်ကောင်းနတ်အပေါင်းတို့အားအစထား၍၎င်း32ဘုံကျင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှ ဧဝေငှပါ၏အမြရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအာလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအာလုံးကြာကြာသမျှအမျှအမျှအမျှ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါ